ယနေ့1340 64ခုနှစ်ရဲ့ဒါနှစ်ဆန်းတရနေ့ဖြစ်ပါတယ်နှစ်ဦးဖြစ်တယ်အဲ့ဒီနှစ်ဆန်းတရနေ့မှာဘုန်းကြီးတို့ရွှေမင်းဝန်သာသနာရိပ်သာတို့နှစ်ဟောင်းကမိမိတို့ပြုမှားပြောမှားကြံမှားခဲ့တဲ့မကောင်းမှု အကုသိုလ်တရားတွေနှစ်သက်မှာတတိပဋ္ဌာန်ရည်စင်နဲ့ မိခင်ရေစင်နဲ့ဆေးကြောဖြစ်ဖို့တွင်ရွှေမင်းဝန်သာသနာရိပ်တာတို့ဝင်ရောက်လာကြတဲ့အာလုံးယောဂီသူတော်စင်တထောင်ကျော်တို့အားယနေ့လောကနိတိမှလာတဲ့တရားရိပ်တာအေးချမ်းပါသည်ဆိုတဲ့တရားနဲ့ဘုန်းကြီးဓမ္မဒါနတရားအလူပေးဝေမှာဖြစ်ပါတယ်တရားရိပ် တာဆိုတာကတရားရဲ့အရေးတီတာဆိုတာကတရားရဲ့အရေးတီတာဒါကိုဆိုလိုပါတယ်ရှိတာကိုဆိုလိုတာမဟုတ်ပါဘူးတရားအရေးတီတာအေးချမ်းပါသည်လောကကြီးထဲမှာအရေးတွေအေးချမ်းပါသည်လောကကြီးထဲမှာအရေးတွေ၅မျိုးရှိတယ်အရေးဘယ်နှမျိုးရှိတယ် အဲ့ဒီ၅မျိုးကိုလောကနိတိဆရာကဒုက္ခဒုက္ခတာဆာယဝတရောညာတိမာတာပိတုတရောအာစရိယောရိညောတရောဗုဒ္ဓတနေကတာဒုက္ခဒုက္ခတာဆာယဝတရောညာတိမာတာပိတုတရောတာစရိယောရိညောတရောဗုဒ္ဓတနေကတာ ဒုက္ခတာတိပိဣဆာယဝအယိတ်တိတာလျင်ဒုက္ခချမ်းသာပါပေ၏တိပင်ရဲ့အယိတ်ဟာလေချမ်းသာတယ်ဘုန်းကြီးတို့အခုလို့နေပူကျဲကျဲကြီးထဲမှာခရီးဝေးကလာတဲ့ပုဂ္ဂိုလ်ဟာအယိတ်ကောင်းတဲ့တိပင်တပင်အောက်မြန်ဝင်လဲရရင်ဘယ်လိုနေသွားလဲတိတ်ကိုအေးချမ်းသွားတယ်ဒါကြောင့်ဒုက္ခတာတိပင်ဣဆာယဝအယိတ်တိလျင်ဒုက္ခချမ်းသာပါပေ၏ တတော်ထိုတစ်ပင်ရိတ်ချမ်းသာသည်ထက်ညာတိမာတာပိတုဆွေမျိုးမိဘတို့ဤဆာယာရိတ်သည်ဒုက္ခပို၍ချမ်းသာပါပေ၏အဲ့ဒီတစ်ပင်အရိတ်ချမ်းသာတာထက်မိဘဆွေမျိုးတို့ရဲ့အရိတ်ကပိုပြီးတော့ချမ်းသာတယ်တဲ့တတော်တို့ဆွေမျိုးမိဘတို့ဤအရိတ်ချမ်းသာသည်ထက် အာစရိယောဆရာသမားတို့ဤဆာယအယိတ်တိဒုက္ခပုံ၍ချမ်းသာပါပေ၏မိဘဆွေမျိုးတွေရဲ့အယိတ်ထက်ဆရာသမားရဲ့မေတ္တာရေးအောက်မှာခိုရတာပိုပြီးတော့ချမ်းသာလေတဲ့တရောတုဆရာသမားဤအယိတ်ချမ်းသာသည်ထက်ရင်ညောအစိုးရမင်းတို့ဤဆာယအယိတ်တိဒုက္ခပုံ၍ချမ်းသာပါပေ၏ ဆရာသမားရဲ့အရေးအောက်မှာခုနေရတာထက်ချမ်းသာတာတဲ့အစိုးရမင်းတို့ရဲ့အရေးအောက်မှာခိုလုံပြီးတော့နေရတာကပိုပြီးတော့ချမ်းသာတယ်တတော်တော်အစိုးရမင်းတို့ဤအရေးချမ်းသာသည်တဲ့ဗုဒ္ဓတာမြတ်စွာဘုရားဤစာယအရေးဟုဆိုအပ်သောတရားတော်သည်အနိကာဓာများသော အပြာအပြင်ဒုက္ခချမ်းသာပါပေ၏ ဣတိဤသို့အဝေါစာ ကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းတရားအယိတ်တည်တာလျင်ပို့ပြီးတော့ချမ်းသာတယ်တဲ့အယိတ်၅မျိုးအဲဒီအယိတ်၅မျိုးမှာနံပါတ်1ကဘာလဲဆိုတော့သစ်ပင်ရဲ့အယိတ်နောက်နံပါတ်2ကဆွေမျိုးမိဘတို့ရဲ့အယိတ် နံပါတ်3ကဆရာသမားတို့ရဲ့အရေးနံပါတ်4ကအစိုးရမင်းတို့ရဲ့အရေးနံပါတ်5ကတရားအရေးဘယ်နှပါလဲ5ပါပါဘုရားအဲ့ဒီ5ပါးမှာနံပါတ်1အနေအားဖြင့်ຫນွေရာသီယခုလိုပူပြင်းလင်းလာတဲ့အချိန်ခါကာလမှာခရီးပင်မှလာတဲ့ပုဂ္ဂိုလ်တွေအတွက် အင်မတန်မှအရေးအာဝါဒကောင်းတဲ့သစ်ပင်အောက်ကိုဝင်ရောက်ခိုလုံးအနာယူလိုက်တဲ့အခါကိုရောစိတ်ရော မချမ်းသာပေဘူးလားကိုရောစေရောချမ်းသာတယ်အဲ့ဒီအရေးအောက်ကမထွက်ချင်တော့အောင်ကိုချမ်းသာနေတယ်သို့တော့အဲ့ဒီတစ်ပင်ရိတ်ကိုခိုးလို့ရခြင်းသည်တစ်ပင်အောက်တွင် နေကြိုက်တခဏမှသာချမ်းသာတယ်အဲ့ဒီတစ်ပင်အောက်ကခွာလိုက်လို့ရစီရင်ဆင်းရဲမြဲဆင်းရဲတာပဲအပူတွေပူမြဲပူတာပဲ အထက်ကလည်းပူအောက်ကလည်းပူအခုလိုနွေရာသီပေါ့အခုလရာသီဟာကြည့်ပေါ့အထက်ကလည်းပူပြင်းတယ်အထက်ကပူပြင်းတဲ့အခါကျတော့အောက်ကမြေပြင်ကလည်းပဲပူတယ်အပူကြီးကဟပ်ပြီးတော့နေတယ်တကိုယ်လုံးမျက်နှာတွေရောတကိုယ်လုံးအပေါ်ကြော်ရောပူနေတာအဲတော့တစ်ပင်ရေးအောင်မှာခိုလုံရတဲ့အတွက်ကြောင့်မို့ချမ်းသာတယ်ဒီတစ်ပင်ရေးအောင်မှာခိုလုံနေရင်တခဏသာချမ်းသာတယ်ဒီတစ်ပင်ရေးအောင်ကခွာလိုက်လို့ရှိရင်ဆင်းရဲမြင်ဆင်းရဲတာဆွေမျိုးမိဘတို့ရဲ့အရေးအရေးကတော့ဖြင့် အဲ့ဒီရှင်မုံမိဘတို့ရဲ့အရေးအောက်မှာခိုးလုံနေရတဲ့ပုဂ္ဂိုလ်ဟာမိဘဆွေမျိုးများရဲ့စီးပွားဥစ္စာ အမွေအနှစ်တွေရရှိတဲ့အတွက်ကြောင့်မို့အဲ့ဒီအမွေအနှစ်များနဲ့မိမိရဲ့ဘဝတသက်တာမှာချမ်းချမ်းသာသာ နေရတယ်။တစ်ပင်အောက်မှာနေရတာကတခဏချမ်းသာတယ်။တစ်ပင်အောက်မှာဘယ်လောက်ချမ်းသာလဲ။နေကိုက်တခဏလေးသာချမ်းသာတယ်။မိဘဆွေမျိုးတို့ရဲ့အရေးအောက်မှာနေရတာဟာ အဲ့ဒီမိဘဆွေမျိုးတို့ရဲ့အမွေနှစ်လောကီစည်းပွားဥစ္စာအမွေနှစ်တွေကိုရရှိလိုက်တဲ့ရရှိလိုက်တဲ့အတွက်ကြောင့်မို့မိမိရဲ့ဘဝတသက်တာ ချမ်းချမ်းသာသာမနေရပေဘူးလားမနေရပါဘူးဗျာဒါကြောင့်မို့မိမိရဲ့ဘဝတသက်တာချမ်းချမ်းသာသာနေရတဲ့အတွက်ကြောင့်မို့သစ်ပင် အရေးချမ်းသာတာထင်မိဘဆွေမျိုးတို့ရဲ့အရေးဟာပိုပြီးတော့မချမ်းသာပေဘူးလား သိချမ်းသာတယ်ဘုန်းကြီးတို့ယောဂီများမိဘဆွေမျိုးတို့ရဲ့အရေးအောက်မှနေရတာချမ်းသာတယ်မိဘရှိနေတဲ့ပုဂ္ဂိုလ်မိဘအရေးအောက်မှနေရတာသိချမ်းသာတယ်စာရည်လည်းပူဇော်လိုသေးရလားနေရေးဝိုးရေးကြံ့မာရေးပူဇော်လိုသေးရလားဘာအတွက်မှပူဇော်မလိုတော့ဘူးမိဘရေးအောက်မှနေရတာချမ်းသာတယ်အလုံးမိဘကစီမံပြီးတော့ဆောင်ရွက်သွားတာပဲ တကယ်လို့မိဘအရေးကြီးများကွယ်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာကိုကိုကိုခွန်ကိုအားကိုကိုကိုယက်တည်ပြီးတော့ယုံကံလှုပ်ရှားရတဲ့အတွက်ကြောင့်မို့မဆင်းရဲပေဘူးလားဗျာဒါကြောင့်မိဘအရေးဟာတိတ်ကိုချမ်းသာတယ်ဘုန်းကြီးတို့ယောဂီများတစ်ပင်အရေးအောက်မှာခိုလုံရတာတခဏချမ်းသာတယ်မိဘအရေးအောက်မှာတဘဝမချမ်းသာပေဘူးလားချမ်းသာပါဗျာဒီတော့တစ်ပင်အရေးတဲ့မိဘအရေးကမပိုပေဘူးလားဗျာဆိုလိုက်တစ်ပင်ရိတ်တဲ့ မိဘရိပ်ဟာကို၍သာမှန်စွာချမ်းသာသည်သစ်ပင်ရိပ်ထဲမိဘရိပ်ဟာကို၍သာမှန်စွာချမ်းသာသည်ဆိုကြည့်ပါ မိဘဆွေမျိုးတို့ရဲ့အရေးချမ်းသာလုံးလို့ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးတောင်မှတကယ့်အရေးကြုံလာရင်မိဘဆွေမျိုးရိတ်အောင်မှာပဲခိုးတယ်။ကာရဗာမှာပတိနရီကောသလမင်းကြီးဟာ ဘုရားရှင် ကိုရောမြတ်ကြီးပေါ်မှာအင်မတန်ကြီးညိုတယ်။ဘာကြောင့်ကြီးညိုတာလဲဆိုတော့အမျိုးအားဖြင့်မြတ်စွာဘုရားကလည်းမင်းမျိုးသူကလည်းမင်းမျိုးအမျိုးအားဖြင့်မတူဖြစ်ဘူးလား။အမျိုးအားဖြင့်လည်းပဲတူတယ်။အသက်အရွယ်အားဖြင့်လည်းပဲဘုရားရှင်ကိုရောမြတ်ကြီးနဲ့တက်တူရွယ်တူဖြစ်တယ်။အသက်အရွယ်အားဖြင့်လည်းပဲတူတဲ့အတွက်ကြောင့်မို့ပတိနေရီကောသလမင်းကြီးဟာဘုရားရှင်ကိုရောမြတ်ကြီးပေါ်မှာကြည်လဲကြည်ညိုတယ်ချစ်လဲချစ်တယ်ဒီလောက်ထိအောင်ဖြစ်တယ် တတိယရင်မြတ်စွာဘုရားကိုအခုတတိယရင်တတိယတဲ့အချိန်မှာမြတ်စွာဘုရားတန်သွားပြီးတော့ယုသေးစွာရှိခိုးဥချတာပဲမြတ်စွာဘုရားဟောကြားတဲ့တရားနာကြားတာပဲတတိယတိုင်းတတိယတိုင်းဘုရားကြောင်းတော်သွားအဲလိုမြတ်စွာဘုရားပေါ်မှာကြည်လေကြည်ညိုခြင်းလေချစ်ဆိုတော့ဘုရားရှင်နဲ့ဆွေမျိုးတော်ခြင်းနဲ့ဘုရားနဲ့ဆွေမျိုးတော်ခြင်းနဲ့အတွက်ကြောင့်မို့ဘုရားရှင်ကိုရောင်မြတ်ကြီးရဲ့ဆွေတော်မျိုးတော်တွေကနေပြီးတော့အမျိုးသမီးတယောက်ကိုမိဖုရားမြောက်မယ်ဆိုပြီးတော့အဲ့ဒီမှာ ဘုရားရှင်ရဲ့ဆွေတော်မျိုးတော်တဲကနေပြီးတော့သမီးကညာတယောက်ဆက်သဖို့ရာအနေအားဖြင့်တောင်းတယ်တောင်းတဲ့အခါကလည်းကြတော့ဘုရားရှင်ရဲ့အမျိုးတော်များဟာတာကီဝင်မင်းမျိုးများဟာဘသူနဲ့မှဆွေမျိုးမဆက်ဘူးဘသူမျိုးနဲ့မှမရောနှောမိမိတို့မိသားစုမိမိတို့အမျိုးထဲမှာပဲအာလုံးစုလျားရွတ်ပတ်လက်ထထိမ်းမြပေးတဲ့အခြားမျိုးနဲ့မရောမရောတဲ့အခါကလည်းကြတော့ဒီကပတိနရီကောသလမင်းကြီးကလည်းပဲအဲ့ဒီမှာသမီးကညာဆက်သဖို့တောင်းနေပြီ။ တောင်းနေတဲ့အခါကဏ္ဍကြတော့ပသိန္တိကောသလမင်းကြီးဟာအင်မတန်မှကြီးမားတဲ့စိတ်အင်အားကြီးရှိတယ်။ဟိုကဘုရားရှင်ရဲ့ဆွေတော်မျိုးတော်များဖြစ်တဲ့ဒါကိဝင်မင်းမျိုးတွေဟာအင်မတန်မှနေကျင်တယ်ငငယ်လေးရဲ့နိုင်ငံငယ်လေးရဲ့အဲ့လိုနိုင်ငံငယ်လေးဆိုတော့ဘယ်လိုမှမရှင်းတာဘူးစိတ်အင်အားနဲ့လည်းမရှင်းတာမရှင်းတာတဲ့အခါကဏ္ဍကြတော့ငါတို့သမီးကညာတော့တောင်းလာပြီမဆက်တလို့လည်းမရဘူးဆက်တရတော့မယ်။ ဆက်တတ်တဲ့အခါမှာလည်းပဲမိမိတို့ရဲ့သမီးကညာဆက်တတ်လိုက်ရင်လည်းအမျိုးပြတ်တော့မယ်အဲဒီတော့ဖြင့်အဲ့ဒီမှာမဟာနာမင်းကြီးနဲ့အောက်မှာမိမိတို့ခိုင်းစင်းနေတဲ့ကြုံမပေါ့ကြုံမနဲ့ပေါက်ပြန်ပြီးတော့မှားယွင်းလို့သမီးကညာလေးတပါးရတာအဲ့ဒီသမီးကညာလေးကိုကြုံမကမွေးတဲ့သမီးကညာကိုငါတို့ဆက်မယ်ဆိုပြီးတော့အဲ့ဒီမှာတေချာတင်ကြားပြီးတော့အမျိုးကိုဘယ်တော့မှ မဖော်နဲ့မှားကြားလိုက်တယ်တင်ကြားပေးလိုက်တယ် တင် जा ပေးပြီးတော့အဲ့ဒီမှာကောသလမင်းကြီးကိုဆက်သလိုက်တယ်ကောသလမင်းကြီးကလည်းပဲအင်မတန်ကိုမျက်နှိုးလုံးလို့မြတ်စွာဘုရားရှင်ရဲ့ဆွေတော်မျိုးတော်တဲကဖြစ်တယ်ဆိုပြီးတော့တကယ့်ကိုမိဖုရားကြီးအရာမှာထားပြီးမြောက်စားပါတယ်အဲ့လိုမိဖုရားကြီးအရာထားပြီးမြောက်စားအင်မတန်မျက်နှိုးတော်မူတယ်နောက်သားတော်လေးတစ်ပါးဘွားမြင်တဲ့အခါကဏ္ဍကြတော့ဝိတ္တရူပါဆိုတဲ့သားတော်လေးအင်မတန်ထက်မြက်တဲ့သားလေး သားတော်လေးကငငယ်ရွယ်ရွယ်စကားပြောတတ်ဆစကားပြီးနားကြားအချိန်ရောက်တဲ့အခါကလာကြတော့သားတော်လေးကမေတော်ကြီးကိုအမြဲတမ်းသူ့မေတော်ကိုပြောတယ်မေတော်ဒီဖာကမီးတော်ဘက်ကဆွေတော်မျိုးတော်တွေတော့အလုံးတွေ့ရတယ်သိရတယ်မေတော်ဆွေတော်မျိုးတော်တွေရောမေတော်ဘက်ကဆွေတော်မျိုးတော်တွေကိုလည်းပဲသားတော်တွေ့ခြင်းနဲ့သားတော်မြင်ခြင်းနဲ့ပေါ့ခဏခဏကလေးကပူဇာတယ်ပူဇာတဲ့အခါကလာကြတော့ဒီဟာလည်းပဲမိမိရဲ့အမျိုးဟာဟိုမှာ တာကီဝင်မင်းမျိုးစစ်စစ်မဟုတ်ဘူးမိမိကကျွန်မကသားတဲ့မွေးတဲ့သမီးဖြစ်နေတယ်မဟာနာမင်းကြီးနဲ့ပေါက်ပြားပြီးတော့ကျွန်မကမွေးတဲ့သမီးဖြစ်တဲ့အတွက်ကြောင့်မို့အမျိုးမစစ်အမျိုးမစစ်တဲ့အတွက်ကြောင့်မို့ဒီသားတော်လေးပြန်ပြီးတော့နိုင်ငံကိုပြန်လွှတ်လိုက်ရရင်သားတော်လေးမျက်နှာငယ်တော့မှာပဲအဲဒီမှာသားတော်လေးမျက်နှာငယ်မှာစိုးတဲ့အတွက်ကြောင့်မို့အမျိုးမျိုးအကြောင်းမျိုးမျိုးပြပြီးတော့သားတော်လေးကိုမသွားပြစ်အောင်မျိုးမျိုးပြဖြစ်တယ် ဟိုနိုင်ငံကိုလည်းပြန်ပြီးတော့ပဲလေလူယုံနဲ့တခါသတင်းပို့တယ်။သားတော်လေးဒီလိုလာခြင်းနေတယ်၊ဆွေတော်မျိုးတော်တွေကိုတွေ့ခြင်းနေတယ်ခဏခဏပူဇော်နေတဲ့အကြောင်းကိုသတင်းပို့อ่ะ။နောက်သားတော်လေးအရွယ်ရောက်လာအရွယ်ရောက်လာတဲ့အခါကာလကျတော့မရမကပူဇော်တယ်။အဲ့လိုပူဇော်တဲ့အခါကာလကျတော့အဲ့ဒီမေတော်ဖြစ်တဲ့ပုဂ္ဂိုလ်ဟာဘလို့မှ तू သားတော်လေးကိုတားဆီးလို့မရနိုင်တော့မရနိုင်တော့တဲ့အခါကျတော့မှအဲ့ဒီမှာလူယုံတော်ကိုလွတ်ပြီးတော့သားတော်လေးလာတော့မယ်။ ကြည့်ပြီးတော့သာသားတော်လေးဆက်ဆံပါသားတော်လေးဟာမင်းသွေးစင်စစ်ဖြစ်တဲ့အတွက်ကြောင့်အင်မတန်ထက်မြက်တဲ့သားတော်လေးဖြစ်ပါလေကြည်တာဆက်ဆံပါတော့ဆိုပြီးတော့လှမ်းပြီးအကြောင်းကြားထားရအဲလိုအကြောင်းကြားထားတဲ့အခါကလည်းကြတော့တာကိဝင်မင်းမျိုးတွေဖြစ်တဲ့ဘုရားရဲ့ဆွေတော်မျိုးတော်များကမိမိတို့တဲ့အသက်ကြီးတဲ့ပုဂ္ဂိုလ်များဆိုရင်ငယ်တဲ့ပုဂ္ဂိုလ်အယုသိပေးရတယ်အဲတော့ငယ်တဲ့ပုဂ္ဂိုလ်ကအယုသိပေးရတာဖြစ်တော့အခုဒီမှာဝိတရုပမင်းသားလေးဟာသူတို့ရဲ့ဒီမှာကြွန်မကမွေးလာတဲ့သမီးတော်ကမွေးတာဖြစ်တော့အဲဒီမှာ အမျိုးအပြင်အင်မတန်နှိမ့်ကြအဲတော့ဟိုမှာရှိတဲ့မင်းကြီးမင်းသားတွေဟာငယ်နေတဲ့အခါကျတော့ငယ်ရင်ဝိတရုပမင်းသားကိုအယုသိပေးရတော့မယ်အဲတော့ကျွန်မကမွေးတဲ့သားကိုအယုသိမပေးနိုင်မပေးနိုင်တော့အဲ့ဒီကလေးတွေဟူသမျှအကုန်လုံးတောထဲမှာသွားပြီးဖွတ်ထားလိုက်ဝိတရုပမင်းသားတဲ့ငယ်တဲ့ကလေးတွေဟူသမျှနိုင်ငံတော်ရှိတဲ့ကလေးတွေအကုန်လုံးတောထဲမှာသွားဖွတ်ထားပြီးတော့သူ့တဲ့ကြီးတဲ့အရွယ်ရှိတဲ့ပုဂ္ဂိုလ်တွေကိုသာတခါတည်းအတွေ့ခံလိုက်တယ်အဲဒီမှာဝိတရုပမင်းသားဟာဒီကတတ်တောင်းတန်းဘိုးတို့နဲ့ချီပြီးတော့အဲဒီမှာ ဆွေတော်မျိုးတော်များကိုသွားပြီးတော့တွေ့ပူဇော်ပွဲလှူဒန်းပွဲကြော့ပွဲတွေနဲ့သွားကြော့ပေါ့လေအဲလိုကြော့တဲ့အခါကလည်းကြတော့အကုန်လုံးဝိတ္တရူပတဲ့ကြီးတဲ့ပုံကိုယ်ကြီးတဲ့ချစ်တဲ့အတွက်ကြောင့်အကုန်လုံးကိုဝိတ္တရူပမင်းသားကကြော့ခဲ့ရတယ်သူ့ကိုကြော့မဲ့ပုံကိုယ်တရားမှမရှိဘူးအဲဒါနဲ့ကြော့အကုန်လုံးဆွေတော်မျိုးတော်တွေလည်းတွေ့ခဲ့ရပြီဆိုတော့သူ့စိတ်ထဲမှာကျဉ်တ်သွားကျဉ်တ်သွားတဲ့အခါကလည်းကြတော့ပြန်မယ်ဆိုပြီးပြန်လာတဲ့အခါမှာသူထိုင်ခဲ့တဲ့နေရာမှာပစ္စည်းတစ်ခုကြံနေရဲ့ ကြံနေရတဲ့အတွက်ကြောင့်မို့အဲ့ဒီမှာသူ့ရဲ့အနည်းအနမ်းမှာရှိတဲ့ငယ်ကြုံကိုသွားပြီးပစ္စည်းကြံနေတယ်အဲ့ဒီမှာသွားယူကြည့်ဆိုပြီးယူခန့်လိုက်တဲ့အခါကျတော့အဲ့ဒီမင်းသားဝိတရုပမင်းသားထိုင်တဲ့နေရာကိုဟိုကကြုံမဖြစ်တဲ့ပုဂ္ဂိုလ်တွေကကြုံမရဲ့သားထိုင်သွားတဲ့နေရာဟဲ့ဆိုပြီးတော့တခါတည်းနွားနှုတ်နဲ့ဆေးပြက်အဲ့ဒီမှာနွားနှုတ်နဲ့ရေဆေးပြစ်နေတာကိုပြောဆိုပြီးရေဆေးပြစ်နေတာကိုဒီကငယ်ကြုံဖြစ်တဲ့ပုဂ္ဂိုလ်ကပစ္စည်းကြံနေလို့သွားရွယ်တဲ့ကမျက်မြင်ကိုယ်တွေ့နားနဲ့ကြားခဲ့ရ ကြားရရတဲ့ခါကျတော့အဲ့ဒီမှာသူ့ရဲ့အရှင်သခင်ဖြစ်တဲ့ဝိတ္တရူပမင်းသားကိုတော်ဦးတင်တဲ့ခါကာလကျတော့အဲ့ဒီမှာဝိတ္တရူပမင်းသားဟာဒင်းတို့သိကြသေးတာပေါ့။ဒီနေ့တစ်ချိန်ကြလို့ရှိရင်ဒင်းတို့ရဲ့လေချောင်းသွင်းနဲ့ငါခြေဆေးပြမယ်ဆိုပြီးတော့အဲ့ဒီမှာစိတ်ထဲမှာနာကြီးလာခဲ့။စိတ်ထဲနာကြီးလာပြီးတော့နေပြီးတော့ပြန်ရောက်လာတဲ့ခါကာလကျတော့သူ့ရဲ့မေတော်ကိုမင်းမြန်တဲ့ခါကာလကြတော့မှမေတော်ကအမှန်တိုင်းအဲ့ဒီကြတော့မှအကုန်လုံးဖွင့်ပြောပြတယ် ဖွင့်ပြောပြတဲ့အခါအဲ့ဒီကြတော့မှနာကြီးစိတ်နဲ့တနေ့တစ်ချိန်ငါမင်းဖြစ်တဲ့နေ့ကြရင်ဒင်းတို့တာကင်ဝင်မင်းမျိုးတွေရဲ့လက်ချောင်းသွင်းနဲ့ငါရေးဆေးမယ်ဆိုပြီးတော့အဲ့ဒီမှာကျင်းဝါပြီးတော့ထားလိုက်တာမင်းကလည်းမင်းသွင်းမင်းမင်းကလည်းငယ်ရွယ်သူဆိုတော့ထက်မြက်အဲ့ဒီမှာပသိန္နရီကောသလမင်းကြီးနတ်ရွာစံပြီးတဲ့နောက်ဝိတ္တရူပမင်းသားဌိနာစည်းစိမ်အုပ်ချုပ်ရတဲ့အခါအဲ့ဒီလိုအုပ်ချုပ်ရတဲ့အချိန်မှာတတိယလာတတိယလိုက်တာနဲ့တပြိုင်နက်တည်းအဲ့ဒီမှာတက်တွေကိုအကုန်လုံးစုပြီးတော့အဲ့ဒီတာကင်ဝင်မင်းမျိုးတွေရဲ့ နိုင်ငံတော်ကိုတခါနဲ့သွားမယ်ဆိုပြီးတော့လက်ချောင်းသွေးနဲ့ခြေဆင်းမယ်ဆိုပြီးခြေတက်သွားတာအဲဒီမှာဘုရားရှင်ကိုတော်မြတ်ကြီးနာနဲ့အာယုံကျင်းလို့အကုန်လုံးပြိဿတွေကိုတခါနဲ့လက်ပံကိုညံတော်နဲ့ကြိလိုက်တဲ့အခါကလည်းကြတော့သူ့ရဲ့ဆွေတော်မျိုးတော်တွေအားလုံးဒုက္ခရောက်ကြတော့မယ်အရေးကိုမြင်တော်မူတယ်မြင်တော်မူတဲ့အခါကလည်းကြတော့ဘုရားရှင်ကိုတော်မြတ်ကြီးဟာခရီးကနေပြီးတော့ကြိုးပြီးတော့ဝိတ္တရူပမင်းသားလာမဲ့ခရီးလမ်းအဲဒီခရီးလမ်းမှာကြိုးပြီးတော့ ဘုရားရှင်ကိုရောင်မြတ်ကြီးဟာဒီဘက်ကကောသလတိုင်းပေါ့ဒီဘက်တိုင်းဘက်မှာဆိုရင်ညောင်မင်းကြီးတွေနဲ့အရေးအာဝါဒတွေကောင်းအရေးအာဝါဒကောင်းတဲ့ညောင်မင်းကြီးတွေအရေးအာဝါဒကောင်းတဲ့သစ်ပင်ကြီးတွေရှိတယ်ဒါပေမဲ့အဲ့ဒီသစ်ပင်တွေအောက်ကိုမြတ်စွာဘုရားမထိုင်မိမိတို့ရဲ့ဒီမှာတာဂီဝင်မင်းမျိုးတွေရဲ့ပိုင်ဆိုင်တာပြိုင်ဆိုင်ရာဖြစ်တဲ့နေမြေအတွင်းမှာဘာသစ်ပင်မှမရှိဘူး အဲ့ဒီမင်းမျိုးတာကိဝင်မင်းမျိုးတွေရဲ့ပိုင်ဆိုင်တဲ့အဲ့ဒီနေမြေအတွင်းမှာမြတ်စွာဘုရားဟာမိမိပါလာတဲ့နှစ်ထပ်သင်္ကန်းကိုခောက်ခောက်ပြီးတော့နေပူကြီးထဲမှာမြတ်စွာဘုရားထိုင်ပြီးတော့တရင်သုံးနေတယ်။ထိုင်ပြီးတရင်သုံးနေတဲ့အခါကာလကြတော့ဒီကဝိတရုပမင်းသားကတက်ကြီးနဲ့ခြီးပြီးတော့ဒီမှာအဲ့ဒီတာကိဝင်မင်းမျိုးတွေရဲ့လက်ချောင်းတွင်းနဲ့ခြေဆင်းမယ်ဆိုပြီးတော့တက်လာတဲ့အခါကျတော့ဘုရားရှင်ကိုရောင်မြတ်ကြီးဖူးတွေ့ရတယ်။အဲ့ဒီမှာဖူးတွေ့တဲ့အခါကျတော့မှအော်မြတ်စွာဘုရားကြွရောက်နေပါလားဆိုပြီးတော့ အဲ့ဒီမှာအားလုံးဝိတရုပမင်းသားနဲ့အတူတကွဘုပ္ပစစ်သားတွေတက်သားတွေအားလုံးကမြတ်စွာဘုရားထံသွားပြီးတော့ရှ िख ုဥချကြတယ်ရှ िख ုဥချတဲ့အခါကျတော့ဝိတရုပမင်းသားကလျှောက်တယ်မြတ်စွာဘုရားဒီနေရာအင်မတန်မှပူပြင်းလာပါတယ်တဲ့ဟိုဘက်မှာဆိုရင်တခါနဲ့တစ်ပင်ကြီးတွေအရေးအဝါဒအင်မတန်မှကောင်းလာပါတယ်ဗျာတဲ့အဲ့ဒီအရေးအဝါဒကောင်းတဲ့တစ်ပင်အောက်မှာတရင်မသုံးမဲနဲ့ဘာကြောင့်ဒီဘက်လွင်တိကောင်ကြီးတွေမှာနေပူကြီးတွေဘာကြောင့်တရင်သုံးရပါတယ်ဗျာလို့လျှောက်တော့ အဲ့ဒီမှာဘုရားရှင်ကိုတော်မြတ်ကြီးကจิตတဝိတ္တရူပါတဲ့တစ်ပင်အရေးတဲ့ဆွေမျိုးရဲ့အရေးကပို့ပြီးအေးချမ်းတယ်လို့မြတ်စွာဘုရားမိန့်ရှိလိုက်တယ်။ဆွေမျိုးတွေရဲ့ပိုင်နဲ့နေမြေထဲမှာမြတ်စွာဘုရားသွားပြီးတော့တရင်သုံးနေတာနေဘူးခံပြီးတရင်သုံးတာ။အဲ့ဒီမှာဝိတ္တရူပမင်းသားချက်ချင်းသတိရလိုက်တယ်။ဩမြတ်စွာဘုရားသူ့ရဲ့ဆွေတော်မျိုးတော်တွေရဲ့ဒုက္ခရောက်မဲ့ရေးမြင်တော်မူလို့ဒီလိုလာပြီးတော့ဆွေမျိုးအရေးကိုခိုးလုံတဲ့သဘောပါလားဆိုပြီးအဲ့ဒီမှာ ဘုရားကိုရှ िख ိုးဥချပြီးတော့တက်ကိုပြန်ဆုံးဆိုပြီးပြန်ခောက်ဆိုပြီးတော့အဲ့ဒီမှာနေပြီးတော့ပြန်သွားကြနေပြီးတော့ပြန်ရောက်သွားပြီးမြတ်စွာဘုရားရှင်ကိုရမေကြီးလည်းကြွပြန်ကြွသွားကြောင်းတော့နောက်တစ်ချိန်တခါဝိတ္တရုပမင်းသားတတိယပြန်တယ်စိတ်ထဲမှာတတိယလာပြီဆိုရင်မကျင်နှံ့နိုင်ဘူးအဲ့လိုမကျင်နှံ့နိုင်တဲ့အတွက်ကြောင့်မို့တက်နဲ့တခါပြန်ချီတက်ပြန်ပြန်ချီတက်တဲ့အခါကလည်းကြတော့အဲ့ဒီမှာဒုတိယချိန်မြတ်စွာဘုရား အလုံးဝိနည်းအများကိုကြည့်လိုက်တဲ့အခါကဏ္ဍကြတော့အဲ့ဒီမိမိရဲ့ဆွေတော်မျိုးတော်တွေဒုက္ခရောက်တော်မယ်ရင်မြင်တော်မူလို့ဒုတိယချင်းဒီတိုင်းပဲသွားပြီးတော့တာကိဝေမင်းမျိုးတို့ရဲ့ပိုင်တဲ့နယ်မြေထဲမှာဘာအရေးအဝါသမှမရှိတဲ့တွင်တိကောင်ကြီးထဲမှာမြတ်စွာဘုရားသွားရောက်တည်င်းသုံးနေတယ်ဝိတရုပမင်းသားရောက်လာတဲ့အခါကျတော့ဒီတိုင်းပဲတစ်ပင်အရေးတဲ့ဆွေမျိုးရဲ့အရေးဟာပို့ပြီးတော့အေးချမ်းတယ်လို့မြတ်စွာဘုရားအမိန့်ရှိတဲ့အခါဝိတရုပမင်းသားအဲ့ဒီမှာပြန်ပြီးတက်ကိုပြန်ခောက်ပြီးတော့တခါပြန်လှည့်သွားတယ်မြတ်စွာဘုရားပုံမှာကြီးညိုမှုလေးစားမှု ဘုရားပေါ်မှာလေးစားတဲ့အတွက်ကြောင့်မို့မြတ်စွာဘုရားရှင်ရဲ့အဲ့ဒီဆွေတော်မျိုးတော်တွေကိုတခါနဲ့စိတ်ထဲမှာဘလောက်ပဲဒေါသဖြစ်ဖြစ်မြတ်စွာဘုရားပေါ်မှာကြီးညိုလေးစားမှုနဲ့ပြန်ပြီးတော့တက်ခေါက်ပြန်တယ်တန်တရားအချိန်တရိယာပြန်တယ်တရိယာနဲ့အချိန်ချက်ချင်းတက်နေတခါထွက်သွားတယ်အဲ့ဒီအချိန်မှာမြတ်စွာဘုရားဆင်ញင်တယ်ဘလို့မှငါကယ်လို့ရနိုင်တော့မှာမဟုတ်တော့ဘူးဆိုပြီးတော့အဲ့ဒီကြတော့မှမြတ်စွာဘုရားမကြွတော့တာ ဆိုလိုရင်းကတော့ပြင်ဘုန်းကြီးတို့ယောဂီများတစ်ပင်အရေးထက်မိဘဆွေမျိုးတို့ရဲ့အရေးဟာပို့ပြီးတော့မအေးချမ်းမေဘူးလားမအေးချမ်းပါဘူးဗျာကြည့်တစ်ခေါက်ပြန်ဆိုကြအောင်ဆိုတစ်ပင်ရိတ်ထက်တစ်ပင်ရိတ်ထက်မိဘရိတ်ဟာမိဘရိတ်ဟာပို့၍သာပို့၍သာမှန်စွာချမ်းသာသည်မှန်စွာချမ်းသာသည်ဆိုကြည့်ပါ မိမိတို့ဟာမိဘအရေးအောက်မှာနေကြရတဲ့သားငယ်သမီးငယ်တွေများဆိုရင်ဘာမှပူပင်စရာမရှိဘူးအခုမိမိကိုယ်တိုင်လူကြီးအရာကနေနေရတဲ့ပုံကိုယ်ကြီးကြတော့တရားရိပ်သားကိုအေးအေးဆေးဆေးဝင်ခြင်းပေးမဲ့အိမ်မှုကိစ္စတွေလူမှုရေးကိစ္စတွေမရှိပေဘူးလားရှိတော့တရားရိပ်တာကိုတရားအေးအေးဆေးဆေးအေးအေးချမ်းချမ်းအားထုတ်နေလို့ရပါမလားဗျာမရဘူးမိမမိမရဲ့အရေးအောက်မှာနေရတဲ့ပုဂ္ဂိုလ်ကတော့ကိုယ့်ဟာကိုယ်အေးအေးဆေးဆေးပြန်ကျင်မှပြန်လို့ရတယ်နေကျင်သမှဆက်နေလို့ရတယ် မိဘများကလည်းတရားအထုတ်နေတဲ့အတွက်ကြောင့်ခွင့်ပြုတယ်ဒါကြောင့်မို့မိဘရဲ့အရေးအာဝါသအောင်နေရတာဟာဘာမှပူပင်စရာတောကမရှိတဲ့အတွက်ကြောင့်အင်မတန်မှအေးချမ်းတယ်နောက်မိဘများဆွေမျိုးများမရှိတော့တဲ့နောက်ပိုင်းမှာလည်းပဲအမွေအနှစ်တွေပစ္စည်းဥစ္စာတွေရခဲ့တဲ့အတွက်ကြောင့်မိမိဘဝတသက်တာဒီပစ္စည်းဥစ္စာအမွေအနှစ်နဲ့ဆက်လက်ပြီးတော့ရောင်းဝယ်ပေါက်ကားသွားမယ်ဆိုရင်တသက်တာလုံးချမ်းချမ်းသာသာနေလို့မရနိုင်ပေဘူးလားဗျာ အေးဒါမိဘအရေးဟာပို့ပြီးတော့အေးချမ်းချမ်းသာတယ်နောက်တစ်ခါနံပါတ်1မိဘအရေးချမ်းသာတာတဲ့မိဘအရေးကိုခိုလုံရခြင်းဟာမိဘရဲ့အမွေဥစ္စာပစ္စည်းတွေရရှိပြီးတော့ချမ်းချမ်းသာသာဘဝတသက်တာမှာနေရမှတ်ပါလေသို့တော်လည်းပဲဒီပစ္စည်းဥစ္စာတွေဆိုတာရန်သူမျိုး၅ပါးနဲ့အမြဲတမ်းဆက်ဆံနေတယ်။ဘာတွေနဲ့ဆက်ဆံနေတယ်။ ရေနဲ့လည်းဆက်ဆံနေတယ်မီးနဲ့လည်းဆက်ဆံနေတယ်မင်းနဲ့လည်းဆက်ဆံနေတယ်တခိုးသမ ्या နဲ့လည်းဆက်ဆံနေတယ်အမွေခံသားစုသမီးစုနဲ့လည်းဆက်ဆံနေတော့ဒီယန္တမျိုး၅ပါးတဘာဘာဖြစ်စည်းလိုက်ရင်ဒီပစ္စည်းဥစ္စာတွေမပြည့်စည်နိုင်ဘူးလားပျက်စီးသွားပြီဆိုရင်မိမိမှာခြင်မဲ့လက်မဲ့ဖြစ်ပြီးတော့ဆင်းရဲဒုက္ခမရောက်နိုင်ပြီဘူးလားဗျာ။ဟောဆရာသမားများရဲ့မေတ္တာရိပ်အောင်မှာ ဆရာသမားများရဲ့မေတ္တာရေးအောင်မှာခိုလုံပြီးတော့မိမိတို့ဟာစီးပွားရေးနဲ့သက်ဆိုင်တဲ့အတတ်ပညာတွေလက်မှုပညာတွေနှုတ်မှုပညာတွေအသက်မွေးဝမ်းကြောင်းပညာတွေပေါ့အဲ့လိုပညာရများကိုဆရာသမားများရဲ့မေတ္တာရေးအောင်မှာခိုလုံပြီးတော့မိမိသင်ကြားထားမယ်တတ်မြောက်နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာမိမိတတ်ထားတဲ့အဲ့ဒီအတတ်ပညာနဲ့ဘယ်နေရာဘယ်အရာဘယ်ဒေသမှာသွားနေနေ မိမိသင်ကြားတတ်မြောက်ထားတဲ့အတတ်ပညာနဲ့ချမ်းချမ်းသာသာဘဝတသက်တာ နေလို့မရနိုင်ပေဘူးလားဗျာမိမိသင်ကြားတတ်မြောက်ထားတဲ့ဒီအတတ်ပညာတွေကိုတော့သခိုးတည်းများရေမင်းမင်းစသည်တွေက ဖြစ်စည်းလို့ဖြစ်စည်းနိုင်မှာမလားမဖြစ်စည်းနိုင်တော့ဘူးဘယ်ခိုးသားတည်းများမှမဖြစ်စည်းနိုင်တော့ဘူးဒါကြောင့်ဒီအတတ်ပညာသည်ရန်သူမျိုး၅ပါးမဖြစ်စည်းနိုင်တဲ့အတွက်ကြောင့် မိမိသင်ကြားတတ်မြောက်ထားတဲ့အဲ့ဒီအတတ်ပညာနဲ့မိမိဘဝတသက်တာမှာချမ်းချမ်းသာသာနေထိုင်ပြီးတော့သွားနိုင်တယ်ဒါကြောင့်မိဘရဲ့အရေးတဲ့အဲ့ဒီဆရာသမားရဲ့အရေးက ပိုပြီးတော့ချမ်းသာတယ်တဲ့ကဲဆိုလိုက်မိဘရိတ်တဲ့မိဘရိတ်တဲ့ဆရာရိတ်ဟာဆရာရိတ်ဟာပို၍သာပို၍သာမှန်စွာချမ်းသာသည် မိဘရိတ်တဲ့မိဘရိတ်တဲ့ဆရာရိတ်ဟာဆရာရိတ်ဟာကို၍သာကို၍သာမှန်စွာချမ်းသာသည်မှန်စွာ လုပ်တယ်တကယ်စဉ်းစားကြည့်တော့မိဘရိတ်ကမွေပစ္စည်းတွေရလို့ပိုချမ်းသာတယ်ထင်ရပေမဲ့ယန္တမျိုးငါးပါးတဘာမှပစ္စည်းသွားရင်သွားပြီဘာမှကုန်းကောက်စရာမရှိတော့ဘူးကို့မှာအတတ်ပညာလည်းမရှိဘူးဆိုဒုက္ခရောက်တော့မှာပဲအဲတော့ဆရာသမားများရဲ့မေတ္တာရေးအောင်မှာကိုလုံပြီးတော့မိမိတို့တမွေးဝမ်းကြောင်းတတ်ပညာတွေနှုတ်မှုပညာတွေလက်မှုပညာတွေဆက်မှုပညာတွေဒီလိုပညာတွေတတ်မြောက်အောင်သင်ကြားထားတဲ့ပုဂ္ဂိုလ်များကတော့ဟောမိမိတတ်ထားတဲ့အဲ့ဒီအတတ်ပညာနဲ့ဘယ်ဘဝရောက်ရောက်ဘယ်ဒေသရောက်ရောက်ဘယ်အရာရောက်ရောက် ဒီပညာနဲ့မိမိအတင်မွေးဝမ်းကြောင်းပြုပြီးနေထိုင်သွားရင်ဘဝတသက်တာချမ်းချမ်းသာသာ နေလို့မရပေဘူးလားအေးဒါကြောင့်မိဘရိတ်တဲ့ဆရာသမားရိတ်ကပူချမ်းသာတယ်တဲ့နောက်တကအဲ့ဒီဆရာသမားရဲ့ရိတ်ကိုခိုလုံပြီးတော့နေရခြင်းဟာမိမိတတ်တာတဲ့အတတ်ပညာနဲ့ရောက်ရအယက်ဒေသတွေမှာမိမိဘဝရဲ့ယက်တည်နှံရေးအတွက်ချမ်းချမ်းသာသာနေထိုင်နိုင်သွားတယ်ဆိုတာနေထိုင်နိုင်တယ်ဆိုတာမှန်ပါတယ်တဲ့သို့တော်လည်းပဲ ဘုန်းကြီးတို့ဒီမှာနေထိုင်တဲ့မိမိတို့ရဲ့အရတ်ဒေသတွေဟာမင်းအုတ်ချုပ်မှုအောက်ကနေလွတ်ကင်းပြီးတော့မင်းမဲ့ကြီးဖြစ်နေပြီဆိုရင်အဲ့ဒီနေရာမှာအုတ်ချုပ်မဲ့ပုဂ္ဂိုလ်မရှိဘူးဆိုရင်ကတော့ဖြင့်သူတလူငါတမင်းနဲ့အဲ့ဒီမှာစူပူတောင်းကြံထကြွနေကြမယ်ဆိုရင်မိမိတတ်ထားတဲ့အတတ်ပညာနဲ့လောက်ကိုင်းစားတော့လို့ရပါဦးမလားဗျာဘယ်လိုမှချမ်းချမ်းသာသာနေလို့မရတော့ အစိုးရမင်းများရဲ့အရေးအောက်မှာနေရပြီဆိုရင်တော့အစိုးရမင်းများရဲ့အာဏစက်ပြန့်နှံ့ရာနေရဒေသနေရဒေသအသီးသီးဟာအားလုံးအေးချမ်းသာယာပြီးတော့နေလိမ့်မယ်။အဲလိုအေးချမ်းသာယာပြီးတော့နေတဲ့အခါကလည်းကြတော့ဟောအဲဒီမှာမိမိတတ်ထားတဲ့တတ်ပညာနဲ့ဘဝတသက်တာအေးအေးဆေးဆေးမိမိဟိုစီးပွားရေးလုပ်ငန်းတွေလုပ်မလားကြီးပွားရေးလုပ်ငန်းတွေလုပ်မလားပညာရေးတွေလည်းပဲဆုံးခန်းတိုင်အောင်သင်မလားစသည်ဖြင့်ပေါ့လေ။ မိမိသင်ကျင်တဲ့အတတ်ပညာတွေကိုလည်းဆုံးကတိုင်းထိအောင်သင်ကြားလို့မရနိုင်ပေဘူးလားမိမိတတ်ထားတဲ့အတတ်ပညာနဲ့လည်းပဲအေးအေးဆေးဆေးချမ်းချမ်းသာသာ လုပ်ကိုင်စားတော့လို့မရပေဘူးလားတကယ်လို့မင်းများရဲ့အုပ်ချုပ်မှုမရှိတော့ဘူးဆိုရင်မင်းမဲ့ကြီးဖြစ်သွားပြီဆိုရင်ကတော့မိမိတတ်တဲ့အတတ်ပညာနဲ့လုပ်ကိုင်စားတော့လို့ရပါဦးမလားမိမိတောင်ပုံရှိုးကွယ်ရှိုးနဲ့ဟိုပြေးရဒီပြေးရဟိုပုံရဒီပုံရနေဆိုတော့ဟောဆင်းရဲဒုက္ခတွေမရောက်နိုင်ပေဘူးလားဗျာ ဒါကြောင့်အဲ့ဒီဆရာသမားရဲ့အရေးတဲ့မင်းရဲ့အရေးကပိုပြီးတော့မချမ်းသာပေဘူးလားပိုပြီးတော့ချမ်းသာတယ်ကဲဆိုလိုက်ဆရာရိတ်တဲ့ဆရာရိတ်တဲ့မင်းအရေးဟာမင်းအရေးဟာပို၍သာပို၍သာမှန်စွာချမ်းသာသည်မှန်စွာချမ်းသာသည်ဆရာရိတ်တဲ့ဆရာရိတ်တဲ့မင်းအရေးဟာမင်း ကို၍သာမှန်စွာချမ်းသာသည် တဲ့သမားရဲ့အရေးထက်မင်းရိပ်ဟာပူချမ်းသာတယ်မင်းရိပ်ကောက်မှနေရတဲ့ပုဂ္ဂိုလ်တွေဟာချမ်းချမ်းသာသာစီးပွားရေးလုပ်ငန်းတွေကြီးပွားအောင်တိုးတက်အောင်ဆောင်ရွက်ခြင်းတပတ်ဆိုလဲကြီးပွားအောင်တိုးတက်အောင်ဆောင်ရွက်လို့အေးအေးဆေးဆေးဆောင်ရွက်လို့မရဘူးလားမိမိကအတတ်ပညာတွေသင်ကြားခြင်းနဲ့ဆိုရင်လေဒီတတ်ပညာတွေကိုအေးအေးဆေးဆေးအေးအေးချမ်းချမ်းနဲ့အဲ့ဒီတတ်ပညာတွေဆုံးကတိုင်အောင်သင်ကြားလို့ရောမရပြီဘူးလားဗျာအားလုံး အရေးအဝါဒမင်းရဲ့အရေးအောင်မှနေရပြီဆိုရင်တိုင်းပြည်အေးချမ်းသားရနေတဲ့အတွက်ကြောင့်မို့မိမိဆောင်ရွက်ချင်တာတွေကိုဆောင်ရွက်လို့ရတယ်။အဲလိုဆောင်ရွက်လို့ရနိုင်တဲ့အတွက်ကြောင့်မို့ဆရာသမားရဲ့အရေးထက်မင်းရဲ့အရေးကပိုပြီးတော့အေးချမ်းနေ။နောက်တစ်ခါမင်းရဲ့အရေးကိုခိုလုံရခြင်းဟာယခုဘဝမှာဘေးရန်အန္တရာယ်များကင်းပြီးတော့နေတဲ့အတွက်ကြောင့်ချမ်းချမ်းသာသာနေလို့ရတယ်မှတ်ပါတယ်တဲ့။ ဘေးရန်အန္တရာယ်ကင်းနေတဲ့အတွက်ကြောင့်မို့မိမိရဲ့ကြီးပွားရေးအတွက်စီးပွားရေးလုပ်ငန်းတွေတိုးချဲ့ပြီးတော့ဆောင်ရွက်ခြင်းတို့ဆောင်ရွက်ဆောင်ရွက်လို့ရတယ်ကြီးလေကြီးပွားနိုင်တယ်အတတ်ပညာသင်ကြားလို့တဲ့ပုဂ္ဂိုလ်ကလည်းအေးချမ်းချမ်းနဲ့မိမိလိုချင်တဲ့ပညာတွေကိုတခါဆုံးခံတိုင်အောင်သင်ကြားနိုင်တယ်တမ်းမြောက်နိုင်တယ်တဲ့မှန်ပါတယ်တဲ့ချမ်းချမ်းသာသာမိမိနေရတာမှန်ပါတယ်တဲ့သို့တော့လည်းပဲမြတ်စွာအဲ့ဒီမင်းရဲ့အရေးအောက်မှာနေရတာဟာဒီတဘဝအတွက်ပဲတဲ့ဒီဘဝအတွက်ပဲတဲ့ မြတ်စွာဘုရားရှင်ရဲ့တရားဒီဟူသောအရေးကိုခိုလုံရခြင်းဟာဒီတရားရဲ့အရသာကိုမိမိကကိုယ်တိုင်ယခုဘဝမှာလည်းပဲရှုမှတ်ပွားများအားထုတ်ရင်ဓမ္မရတ္တာဆိုတဲ့တရားအရသာကိုယ်တိုင် မခံစားရပြီဘူးလားခံစားရတယ်အခုမိမိတို့အခုအားထုတ်နေတဲ့တရားဟာမိမိရဲ့စိတ်တည်ကြည်မှုတမာရီတရားတွေထက်သန်အားကောင်းစွာ ရလာပြီဆိုရင် အောက်ထက်ဥရိယဘယညာလောက်ရလာတဲ့ယောဂီပုဂ္ဂိုလ်ဟာဥရိယဆိုတာဖြစ်တာဘယဆိုတာပြက်တာဖြစ်မှုနဲ့ပြက်မှုကိုသိတဲ့ဉာဏ်မျိုးအဆင့်လောက်ရောက်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဓမ္မပီတိဓမ္မရတ္တတရားရဲ့အရသာတွေကိုကိုယ်တိုင်ခံစားရတယ်ဓမ္မပီတိနှစ်ပိတ်ဝမ်းမြောက်မှုတွေကိုတခါတဲ့ကြက်သိမ်းမွင်းခြင်းတွေတဖြည်းဖြည်းထလာအောင်ပီတိတွေဖြစ်ရတယ် တကယ်ကိုတရားရဲ့အရသာအေးချမ်းနေတဲ့သောကပရိဒေဝကိုစင်းရဲ့စိတ်စင်းရဲ့လုံးဝလွတ်ကင်းပြီးတော့အေးချမ်းတဲ့အရသာကိုကိုယ်တိုင်ခံစားရတယ်။အဲဒီလိုမိမိလက်တွေ့အနေအားဖြင့်လည်းပင်မိမိဒီတရားအရေးကိုခိုလုံပြီးတော့ဒီတရားကိုအားထုတ်နေခြင်းအားဖြင့်တရားရဲ့အရသာကိုယခုဘဝမှာလည်းပဲချမ်းချမ်းသာသာခံစားရဒီလိုတရားတွေအားထုတ်သွားတဲ့အတွက်ကြောင့်မို့နောင်ဘဝများမှာလည်းပဲ ငရဲတိရစ္ဆာန်ပြိတ္တာအတုရကေဆိုတဲ့အပယ်လေးပါးကလွတ်မြောက်ပြီးတော့ချမ်းသာစွာမနေရပြီဘူးလားတကယ်ပါရမီတူရှိတဲ့ပုဂ္ဂိုလ်ဆိုရင်ဝိပဿနာဉာဏ်နဲ့အစင်းစင်းတက်ပြီးမဲ့အစင်းစင်းဘိုးစင်းစင်းဆက်ရောက်ပြီးကိလေသာအသောကုန်ခန်းယဟနာဖြစ်ပြီးတော့ဆင်းရဲခတ်သိမ်းငြိမ်းတဲ့နိဗ္ဗာန်ချမ်းသာတိအောင်မရနိုင်ပေဘူးလားဗျာဒါကြောင့် မင်းရဲ့အရေးအောက်မှာနေရတာဟာမိမိဘေးရန်အန္တရာယ်ကင်းပြီးတော့ဘဝဒီတဘဝတသက်တာမှာပဲချမ်းချမ်းသာသာနေရတယ်။မြတ်စွာဘုရားရှင်ရဲ့တရားအရေးအောက်မှာခိုလုံရတဲ့ပုဂ္ဂိုလ်ကတော့ဖြင့်ယခုဘဝမှာလေဒီတရားအထုတ်နေစဉ်မှာတရားရဲ့အရသာကိုမခံစားရပြီဘူးလား။တရားရဲ့အရသာကိုအေးချမ်းတဲ့အရသာတွေကိုငြိမ်းအေးတဲ့အရသာတွေကိုကိုယ်တိုင်ခံစားရတယ်။ အဲ့လိုခံစားရယုံနေမဟုတ်ဘဲနဲ့ဒီဘဝတွေမဟုတ်ဘဲနဲ့ဟောနောက်တမလွန်ဘဝမှာလည်းပဲငရေတရိစ္ဆာန်ပြိတ္တာအတုရကဲဆိုတဲ့အပယ်လေးပါးလွတ်ကင်းပြီးတော့ချမ်းချမ်းသာသာမနေရပေဘူးလားမရပါဘူးဗျာပါရမီပြည့်စုံရင်ဆင်းရဲငြိမ်းတဲ့နိဗ္ဗာန်ထိအောင်မျက်မှောက်မပြုတ်နိုင်ပေဘူးလားမနိုင်ပါဘူးကဲဒီတော့မင်းရဲ့အရေးထဲတရားအရေးကပို့ပြီးတော့မချမ်းသာပေဘူးလားမချမ်းသာပါဘူးဗျာကဲဆိုလိုက်မင်းအရေးထဲမင်း တရားအရေးဟာကို၍သာမှန်စွာချမ်းသာသည်မင်းအရေးထဲတရားအရေးဟာကို၍သာမှန်စွာချမ်းသာသည် အန္တရာယ်တွေမရှိဘူးကင်းရှင်းတယ်ဒါကြောင့်မို့မိမိမှာချမ်းချမ်းသာသာနဲ့စီးပွားရေးလုပ်ငန်းဆောင်ရွက်ရင်လည်းချမ်းချမ်းသာသာဆောင်ရွက်နိုင်တဲ့ပညာရေးတွေမိမိဆောင်ရွက်ရင်လည်းပညာရေးတွေဆုံးခန်းတိုင်အောင်ဆောင်ရွက်နိုင်တယ်ဒါကြောင့်မင်းရဲ့အရေးအောင်မှနေခိုလုံနေရတာဟာချမ်းသာတယ်ဆိုပေမဲ့တဘဝအတွက်ပါပဲမြတ်စွာဘုရားရှင်ရဲ့တရားတော်ကတော့ဖြင့်ဒီဘဝမှာလည်းပဲတရားအရသာတူတွေတွေ့သိပြီးတော့မချမ်းသာပေဘူးလားချမ်းသာပါရဲ့ဗျာ။နောက်တမလွန်ဘဝမှာလည်းအပယ်ဆင်းရဲကင်းပြီးတော့မချမ်းသာပေဘူးလား ပါရမီပြည့်စုံတဲ့ပုဂ္ဂိုလ်ဆိုရင်ဆင်းရဲငြိမ်းတဲ့နိဗ္ဗာန်တည်းအောင်မျက်မှောက်ပြုပြီးတော့မချမ်းသာနိုင်ပေဘူးလားအခုမိမိတို့တရားတွေလက်တွေ့ကိုယ်တိုင်အားထုတ်ပြီးတော့နေကြတယ်အဲလိုနေကြတဲ့အထက်မှာယောဂီပုဂ္ဂိုလ်များဒီဒီချာချာရိုးရိုးသေးသေးနဲ့ဆရာသမားညွှန်ကြားတဲ့အတိုင်းသာလိုက်နာပြီးတော့စူးစူးဆိုင်ဆိုင် ရှုမှတ်တဲ့ပုဂ္ဂိုလ်ပုဂ္ဂိုလ်ရိုးရိုးသေးသေးရှုမှတ်တဲ့ပုဂ္ဂိုလ်ဆိုရင် ထိုင်ပြီးရှုမှတ်နေစဉ်မှာရှုရအာယုံလေးပေါ်မှာရှုစိတ်လေးစွဲမြဲစွာကံပြီးတော့တည်နေတဲ့အချိန်လေးမှာဆိုရင်ခန္ဓာကိုယ်ကြီးကအောက်ကကြမ်းကနေပြီးတော့လွန်ပြီးတော့အပေါ်ကိုကြွနေတဲ့သဘောမျိုးထင်ပြီးတော့ချမ်းသာနေတယ်။နောက်ပြီးတော့မိမိရဲ့ခန္ဓာကိုယ်ကြီးဟာဘာမှဝေဒနာတွေရလို့ထင်ရှားစွာ မရှိတော့ပတ်ဝန်းကျင်တစ်ခုလုံးဟာလည်းအာလုံးတိတ်ဆိတ်ပြီးတော့မိမိရှုမှတ်တဲ့အာယုံလေးပေါ်မှာပဲမိမိစိတ်လေးကတည်ပြီးတော့အေးချမ်းနေတယ် အဲ့ဒီအချိန်မျိုးမှာဘုန်းကြီးတို့တောကတွေပရိဒေဝတွေတာဘူးသမီးဘူးပစ္စည်းဘူးဆိုတဲ့အဲ့ဒီအပူတောကတွေဝင်နိုင်သေးရဲ့လားအဲ့ဒီအချိန်လေးမှာမိမိရဲ့ဒီစိတ်ထဲမှာရှုမှတ်တဲ့အာယုံလေးပေါ်မှာရှုစိတ်ကလေးပဲကတ်တီးနေတဲ့အတွက်ကြောင့်မို့အေးချမ်းနေတဲ့အရာသာကိုယ်တိုင်မခံစားရပြီဘူးလားမှန်ပါပါဘုရားဘဝနဲ့တစ်ခုလုံးကိုအာလုံးတိတ်ဆိတ်ပြီးကိုယ်တယောက်တည်းပဲဘယ်နေရာရောက်နေမှန်းတောင်မသိဘူး ဘယ်အချိန်ရောက်နေမှလည်းမသိဘူးဘယ်နေရာမှလည်းမသိဘူးကိုယ်မှအေးချမ်းနေတာတွေ့ရလိမ့်မယ်ဒါဓမ္မရဲ့ရတ္တပဲတခဏလေးမိမိတမာရီလေးဖြစ်တဲ့အချိန်လေးမှာဒီလိုတခဏလေးတခဏလေးခံစားရဒါစိတ်ဓာတ်ဝိဝေကစိတ်တည်အေးချမ်းသွားတဲ့သဘောကိုခံစားလိုက်ရတယ်ဒါဟာထိုင်ပြီးရှုမှတ်နေစဉ်မှာလည်းမဟုတ်ဘူးဈဉ္ညာရှောင်ပြီးရှုမှတ်နေတဲ့ပုဂ္ဂိုလ်မှလည်းအဲ့ဒီတရားအရသာတွေကိုကိုယ်တိုင်ခံစားရလိမ့်မယ်ချို့ဈဉ္ညာအာယုန်ထဲမှာမိမိရဲ့ရှုစိတ်ကလေးဆွဲဆွဲမြဲမြဲကတ်တည်နေတဲ့အခါ တတ်တည်နေပြီဆိုရင်ယောဂီပုဂ္ဂိုလ်ဟာခြေထောက်ရလို့လည်းမထင်ရှားတော့ဘူးဘာမှမထင်ရှားတော့ဘူးရွေ့နေတဲ့သဘောတွန်းလိုက်တဲ့သဘောဆွဲလိုက်တဲ့သဘောအဲ့ဒီသဘောပဲစက်ကနေပြီးတော့တခါလဲဟိုဘိုင်စကယ်လေးကိုမောင်းပြီးတော့ဆက်နှုတ်လွှတ်လိုက်တဲ့အတိုင်းပဲသူဟာသူပဲတခါလဲသူဟာသူတရွေ့ချင်းတရွေ့ချင်းတရွေ့ချင်းတရွေ့ချင်းနောက်ကတွန်းလိုက်သလိုရှေ့ကဆွဲလိုက်သလိုနောက်ကတွန်းလိုက်သလိုရှေ့ကဆွဲလိုက်သလိုနောက်ပြီးတော့ကြွလာတဲ့အခါမှာလဲတရွေ့ပြီးတရွေ့လှမ်းလိုက်တဲ့အခါမှာလဲတရွေ့ပြီးတရွေ့ချလိုက်တဲ့အခါမှာလဲတရွေ့ပြီးတရွေ့နဲ့ အဲဒီမှာတရွေ့ရွေ့နဲ့ရွေ့ရှားနေတဲ့သဘောပဲသူ့ရဲ့တဏ္ဍာမှာသိတော့တယ်ဘာမှမသိတော့သူ့မှဝန်းကျင်မှာဘသူတွေဘယ်လိုရှိနေတယ်ဆိုတာလည်းမသိတော့ဘူးဘယ်ချင်းရောက်နေတယ်ဆိုတာလည်းမသိတော့ဘူးသူဟာရှုမှတ်နေရင်နဲ့အဲဒီရှုရအာယုံလေးပေါ်မှာပဲသူစိတ်ကလေးသိနေတော့တယ်နောက်ပြီးတော့ကြွလာတဲ့အခါမှာလည်းတရွေ့ပြီးတရွေ့လန်လိုက်တဲ့အခါမှာလည်းတရွေ့ပြီးတရွေ့ချလိုက်တဲ့အခါမှာလည်းတရွေ့ပြီးတရွေ့နဲ့အဲဒီမှာတရွေ့ရွေ့နဲ့ရွေ့ရှားနေတဲ့သဘောပဲသူ့ရဲ့တဏ္ဍာမှာသိတော့တယ်ဘာမှမသိတော့ သူ့မှဝန်းကျင်မှာဘသူတွေဘလို့ရှိနေတယ်ဆိုတာလည်းမသိတော့ဘူးဘယ်ချင်းရောက်နေတယ်ဆိုတာလည်းမသိတော့ဘူးသူဟာရှုမှတ်နေရင်နဲ့အဲ့ဒီရှုရအာယုံလေးပေါ်မှာပဲသူစိတ်ကလေးသိနေတော့တယ်အဲ့ဒီအချိန်မှာသောကပရိဒေဝစရဲအဲ့ဒီမှာစိတ်ဆင်းရဲမှုဆိုတာတွေဝင်နိုင်သေးရလားဗျာလုံးဝမဝင်နိုင်တော့ဒါဟာစိတ်တည်ငြိမ်မှုတမာရီလေးဖြစ်နေတဲ့အချိန်လေးမှာနော်ဝိပဿနာဉာဏ်နဲ့ရင့်တန်နေတဲ့ပုဂ္ဂိုလ်ဆိုရင်ဒီတဲ့မကတရားရဲ့အေးချမ်းတဲ့အရာတွေမခံစားနိုင်ပေဘူးလားဗျာ ထိုင်ရင်ဖြစ်စေဈဉာလျှောက်ရှုမှတ်ရင်ဖြစ်စေရမှတ်နေရင်လည်းဖြစ်စေမိမိရဲ့အိယာပုံမှာလျောင်းစက်နဲ့မှတ်နေရင်ပဲဖြစ်စေဒီတရားအရသာတွေကိုကိုယ်တိုင်ခံစားနိုင်ပါတယ်အိပ်ပျော်သွားတာလည်းမဟုတ်ဘူးနဲ့တခါတဲ့လူဟာအေးချမ်းတဲ့သဘောလေးကိုတခဏလေးတခဏလေးခံစားလိုက်ရတဲ့သဘောလေးလည်းပဲတွေ့ရပါလိမ့်မယ်ဒါကြောင့်တရားအရေးဟာအာထုတ်နေစဉ်မှလည်းပဲဒီဓမ္မရတ္တဓမ္မပိတိဆိုတဲ့ နှစ်သိမ့်ဝမ်းမြောက်မှုပီတိတွေဖြစ်ပြီးတော့တရားရဲ့အရသာကိုခံစားနိုင်တဲ့အေဂျင့်နဲ့အရသာတကယ်လို့မိမိဟာဒီဘဝရယ်မဟုတ်ဘူးတမလွန်ဘဝပြောင်းသွားတဲ့အခါမှာကြတော့လည်းပဲမိမိအထုတ်ထားတဲ့ဝိပဿနာကုသိုလ်တွေကြောင့်အပယ်ဆင်းရဲတွေလွတ်ပြီးတော့လဲချမ်းသာနိုင်တယ်။ဗာရမီပြည့်စုံတဲ့ပုဂ္ဂိုလ်ဆိုရင်ဆင်းရဲငြိမ်းတဲ့နိဗ္ဗာန်မျက်မှောက်ပြုပြီးတော့လည်းပဲမချမ်းသာနိုင်ပေဘူးလား။ဒါကြောင့်အာလုံးအရေးအာလုံးတဲ့တရားအရေးဟာပို့ပြီးတော့မချမ်းသာပေဘူးလားဗျာ။ ကဲဒီတော့နံပါတ်1ပြန်ပြီးစကြည့်ကြအောင်စို့တစ်ပင်အရေးဟာရောမချမ်းသာဘူးလားမချမ်းသာပါဘူးဗျာယခုလိုဘုန်းကြီးတို့ယောဂီများနေပူတဲ့အချိန်ပေါ့အထက်ကလည်းပူအောက်ကလည်းပူအဲ့ဒီအချိန်လေးမှာသွားတဲ့ခရီးသွားတဲ့ပုဂ္ဂိုလ်ကတစ်ပင်အရေးကောင်းကောင်းအောင်ဝင်လိုက်ရင်ကိုယ်ရောစိတ်ရောချမ်းသာသွားတယ်မချမ်းသာပြီဘူးလားဗျာအဲလိုချမ်းသာတယ်အဲ့ဒီတစ်ပင်အရေးချမ်းသာတာထက်မိဘဆွေမျိုးရဲ့အရေးကပိုလို့မချမ်းသာဘူးလားမချမ်းသာပါဘူးဗျာမိဘအရေးအောင်မှနေရတဲ့ပုဂ္ဂိုလ်ဟာဘာပူတော့ကမှမရှိလို့ချမ်းသာတယ် တကယ်လို့မိဘများမရှိတော့ဘူးဆိုရင်လည်းပဲမိဘရဲ့အမွေပစ္စည်းဥစ္စာတွေကိုအကုန်ရလိုက်တဲ့အတွက်ကြောင့်မို့ဒီအမွေပစ္စည်းတွေနဲ့ကုန်ရောင်းကုန်ဝယ်ပြုလုပ်ပြီးတော့အေးအေးဆေးဆေးချမ်းချမ်းသာသာနေလို့မရပေဘူးလားဟေးဒါကြောင့်မို့တစ်ပင်အရေးတဲ့ဘု து အရေးကပူချမ်းသာတယ်ဟေးဆွေမျိုးမိဘအရေးကပူချမ်းသာတယ်အဲ့ဒီဆွေမျိုးမိဘအရေးခိုလုံရတဲ့အခါအမွေပစ္စည်းတွေဥစ္စာတွေရတဲ့အတွက်ကြောင့်ချမ်းသာတာမှန်ပေမဲ့သူဟာရန်သူမျိုး၅ပါးနဲ့အမြဲတမ်းဆက်ဆံနေတယ်ဟုတ်တယ်မို့လား ဇန်နှမျိုး၅ပါးနဲ့ဆက်ဆံနေတဲ့အတွက်ကြောင့်မို့ရေကြောင့်ဖြစ်စေမီးကြောင့်ဖြစ်စေအားလုံးလောင်ကျွမ်းသွားပြီမင်းကပန္တာပြစ်သိမ့်သွားပြီဆိုရင်မင်းတို့ဒီပစ္စည်းဥစ္စာတွေအားလုံးပျက်စီးသွားတဲ့အတွက်ကြောင့်မိမိမှာချမ်းချမ်းသာသာနေလို့ရပါမလားမရနိုင်ဘူးဟောဆရာသမားရဲ့မေတ္တာရိပ်အောင်မှာခုလုံပြီးတော့အသက်မွေးဝမ်းကြောင်းပညာတွေကိုသင်ကြားထားတဲ့ပုဂ္ဂိုလ်တက်မြောက်ထားတဲ့ပုဂ္ဂိုလ်ကြတော့ဘယ်နေရာဘယ်ဌာနဘယ်ဒေသဘယ်ရောက်ရောက်မိမိတတ်တဲ့အတတ်ပညာနဲ့မိမိဘဝကိုချမ်းသာအောင် နေလို့မရပေဘူးလား ဒါကြောင့်မိဘအရေးထဲဆရာသမားရဲ့အရေးကပို့ပြီးတော့မချမ်းသာပြီဘူးလားနောက်တခါဆရာသမားရဲ့အရေးထဲတဲ့ဘသူအရေးကပို့ချမ်းသာတယ်ေမင်းတို့ရဲ့အရေးမိမိဆရာသမားထံကနေတတ်ပညာတွေသင်ထားတယ်ဟုတ်တယ်ဒါပေမဲ့ဒီသင်ထားတဲ့အတတ်ပညာတွေဟာတိုင်းပြည်အေးချမ်းနေမှသာဒီပညာတွေနဲ့အသုံးချလို့ရတာတိုင်းပြည်ကစူပူပြီးတော့ပုံကြွနေလို့ရှိရင်မိမိတတ်ထားတဲ့အတတ်ပညာတွေနဲ့လောက်ကင်စားတော့လို့ရပါမလား မိမိကိုယ်တိုင်မဲ့ဟိုပြေးဒီပြေးဟိုပုံးဒီပုံးနဲ့ပုံးနေရတာဘာမှလုပ်လို့ကိုမရတော့ဘုန်းကြီးတို့ဟိုမှာ88အရေးခင်းကိုပြန်ပြီးကြည့်လိုက်ပေါ့ဗျာဒါတွေ့ဘူးတဲ့ပုံကိုကြုံဘူးတဲ့ပုံကိုတွေဆိုရင်အဲ့ဒီချိန်တုန်းကဘာလုပ်ကန်လို့မှမရတော့အဲ့ဒါဘာကြောင့်လဲဆိုတော့ဟောမင်းရဲ့အရေးကင်းကွာသွားလို့အဲ့လိုမင်းရဲ့အရေးကင်းကွာသွားတဲ့အခါကျတော့ဟောဘသူသူတလူငါတမင်းနဲ့လှုပ်ချင်ရလှုပ်နေကြတဲ့အတွက်ကြောင့်ကိုယ့်အိမ်ထဲကကိုတောင်မထွက်ရဲတော့အဲ့လိုအခြေအနေမျိုးရောက်သွားတယ်ဟောအစိုးရမင်းများရဲ့အရေးအောက်မှာနေရတော့ပြည်တွင်းရန်သူလည်းပဲကြောက်စရာမလို့ ပြည်ပရန်သူလည်းပဲကြောက်စရာမလိုအစိုးရမင်းများဟာအားလုံးဘေးရန်အတွေတွေကင်းအောင်ပြည်သူပြည်သားတွေကိုစောင့်ရှောက်ပေးတယ်အဲ့ဒီခါကျတော့ဟောစီးပွားရေးလုပ်ငန်းတွေအေးအေးဆေးဆေးလုပ်မယ်ဆိုရင်တကယ်ကိုတထေကြော်ကြီးဖြစ်နိုင်တယ်လို့ပညာရေးတွေကိုလည်းမိမိတို့အေးအေးချမ်းချမ်းနဲ့သင်ကြားမယ်ဆိုရင်ဆုံးခန်းတိုင်အောင်အေးအေးဆေးဆေးတတ်မြောက်အောင်မသင်ကြားနိုင်ပေဘူးလားဒါကြောင့်ဆရာသမားရဲ့အရေးထက်မင်းရဲ့အရေးကပိုပြီးတော့မချမ်းသာပေဘူးလားကဲနောက်တစ်ခါအဲ့ဒီမင်းရဲ့အရေးဟာဒီတဘဝအတွက်ပဲ ဘေးရန်အန္တရာယ်ကင်းကင်းနဲ့မိမိဒီဘဝမှာတော့ဖြင့်မိမိရဲ့ပညာရေးစီးပွားရေးစသည်ကျမ်းမာရေးအကုန်အလုံးဆောင်ရွက်လို့ရတဲ့အတွက်ကြောင့်ချမ်းသာပါတယ်သို့တော့နောက်တမလွန်ဘဝအတွက်တော့ဘာမှအမှတ်ခံချက်မရှိဘူးမြတ်စွာဘုရားရဲ့တရားအရေးအောက်မှာခိုလုံရတဲ့ပုဂ္ဂိုလ်ကတော့အခုအားထုတ်နေတဲ့အခါမှာလည်းပဲအခုရဲ့တမာတိတွေရလာလို့ရှိရင်အခုပဲအေးချမ်းနဲ့ရတာကိုယ်တိုင်မခံစားရပြီဘူးလားဒီဘဝရဲ့အားထုတ်ဒီဘဝနဲ့ချမ်းသာတယ်ဒီဘဝမှာခံစားရတဲ့တရားရိပ်က ဟောဒီတရားအရေးကဒီဘဝတွေမဟုတ်ဘဲနဲ့တမလွန်ဘဝအထိအောင်လည်းပဲအပယ်ဆင်းရဲလို့ပြီးချမ်းသာနိုင်တယ်နိဗ္ဗာန်မျက်မှောက်ပြုတည်တည်အောင်လည်းချမ်းသာနိုင်တယ်ဆိုတော့အလုံးအရေးတဲ့ဘယ်ရေးဟာပူချမ်းသာတယ်ကဲဒါလေးကိုဘုန်းကြီးတို့ဒီမှာဆောင်းပုတ်လင်္ကာလေးရေးထားတယ်အဲ့ဒါလေးဆိုကြရအောင်တစ်ပင်အရေးဆွေမျိုးရိတ်နှင့်မိရိတ်ဖရိတ်မိရိတ်ဖရိတ်ဆရာရိတ်တို့ မင်းရိပ်အေးစွာမင်းရိပ်အေးစွာဆင်းဆင်းသာ၏ဆင်းဆင်းသာ၏ဟောသူတဲ့သူအစင်းစင်းနော်တစ်ပင်ရိပ်တဲ့ဆွေမျိုးမိဘအရေးကပူအေးချမ်းတယ်ဆွေမျိုးမိဘအရေးတဲ့ဆရာရိပ်ကပူအေးချမ်းတယ်ဆရာအရေးတဲ့မင်းရိပ်ကပူအေးချမ်းတယ်အစင်းစင်းသာတယ်ပြန်ဆိုမယ်တစ်ပင်အရေးတစ်ပင်အရေးဆွေမျိုးရိပ်နှင့်ဆွေမျိုးရိပ်နှင့်မိရိပ်ဖရိပ် ဆရာရိတ်တို့မင်းရိတ်အေးစွာဆင့်စဉ်သာဤထိုမှာထက်ပင်မြတ်ရှင်ဖယားဟောကြားမိတ်မြွေဓမ္မစဲရိတ်တာခိုလုံပါလျင်ခို လွန်စွာပူပေကင်းစင်ဝေးသည်ချမ်းအေးရိတ်ငြိမ်ရိတ်ကောင်းသည်ထိုမှာထက်ပင်မြတ်ရှင်ဖယားဟောကြားမိတ်ညွယ်ဓမ္မစရိတ်တာဓမ္မ ကိုလုံပါလျင်လွန်စွာပူဖေကင်းစင်ဝေးသည်ချမ်းအေးရိတ်ငိမ်ရိတ်ကောင်းသည်အစကပြန်ကောင်းမယ်တစ်ပင်အရိတ်ဆွေမျိုးရိတ်နှင့်မိရိတ်ဖရိတ် ဆရာရိတ်တို့ဆရာရိတ်တို့မင်းရိတ်အေးစွာမင်းရိတ်အေးစွာဆင်းဆင်းသာ၏ဆင်းဆင်းသာ၏ထိုမှာထက်ပင်ထိုမှာထက်ပင်မြတ်ရှင်ဖယားမြတ်ရှင်ဖယားဟောကြားမိတ်ညွဲ့ဟောကြားမိတ်ညွဲ့ဓမ္မစက်ရိတ်သာဓမ္မစက်ရိတ်သာခိုလုံပါလျင်ခိုလုံ ဓမ္မစက်ရိပ်တာဆိုတာအခုတရားစက်တရားရိပ်တာအောက်မှာဝင်ပြီးတော့တရားတွေအားထုတ်နေပါလျင်လို့ဆိုလိုပါတယ်ဓမ္မစက်ရိပ်တာကိုလုံပါလျင်လွန်စွာပူပေကင်းစင်ဝေးသည်ချမ်းအေးရိပ်ငြိမ်ရိပ်ကောင်းသည် ကဲဒါလေးဆိုကြည်စမ်းပါဦးများတစ်ပင်အရိပ်ဆွေမျိုးရိပ်နှင့်မိရိပ်ဖရိပ်ဆရာရိပ်တို့မင်းရိပ်အေးစွာစင့်စဉ်သာဤထိုမှာထက်ပင်မြတ်ရှင်ဖရာဟောကြားမိတ်ရွယ်ဓမ္မစရိပ်သာခိုလုံပါလျင် လွန်စွာပူပေကင်းစင်ဝေးသည်ချမ်းအေးရိတ်ငြိမ်ရိတ်ကောင်းသည်နောက်တစ်ခါသစ်ပင်အရေး အလုံးအရိပ်တဲ့တရားရိပ်ဒါတရားရိပ်တည်တာလည်းပါလေအေးချမ်းဆုံးပါပဲချမ်းသာဆုံးပါပဲဟုတ်တယ်မို့လားသစ်ပင်အရေးဟာလေသူ့အရေးရဲ့သူ့ရဲ့အချိန်ဝါရချမ်းသာတဲ့လောက်ချမ်းသာပါတယ်သို့တော့မိဘအရေးလောက်တော့ချမ်းသာပါမလားမိဘအရေးဟာလည်းပဲချမ်းသာတဲ့လောက်ချမ်းသာပေမဲ့ဆရာသမားရဲ့မေတ္တာရိပ်အောင်ခိုးလုံပြီးတော့တတ်ပညာလေးနဲ့မိမိဘဝရည်တည်နိုင်မှုကပိုပြီးတော့မချမ်းသာပေဘူးလား အဲဒီဆရာသမားရဲ့အရေးထဲမင်းအရေးကပိုပြီးတော့မချမ်းသာပေဘူးလားမင်းရဲ့အရေးထဲဘသူရေးကပိုချမ်းသာတယ်ဒါကြောင့်တရားအရေးတီတာဤချမ်းသာပါသည် ချမ်းသာပါသည်ဟုတ်တယ်မို့လားဒါကြောင့်မိမိတို့ဟာတကယ်ချမ်းသာစေချမ်းသာမှန်ကိုတကယ်လိုချင်ရင်ဘယ်အရေးကိုဝင်ခိုရမလဲတရားရိပ်ကိုခိုလုံပြီးတော့အဲ့ဒီတရားတွေကိုနှလုံးသွင်းရှုမှတ်ပွားများအားထုတ်သွားလို့ရှိရင်ဒီဘဝမှာရောမချမ်းသာဘူးလား ဓမ္မလွန်ဘဝမှာရောပဲဆင်းရဲကင်းမချမ်းသာနိုင်ပေဘူးလားပါရမီပြည့်စုံလို့ရှိရင်ဆင်းရဲငြိမ်းတဲ့နိဗ္ဗာန်မျက်မှောက်မပြုတ်နိုင်ပေဘူးလားဒါကြောင့်ဘယ်အရေးဟာအချမ်းသာဆုံးလဲဒါကြောင့်ဒုက္ခဒုက္ခတာဆာယဝတရောညာတိမာတာပိတုတရောတာသရိယောရိညောတရောဗုဒ္ဓတာနိကတာဒုက္ခတာတိပိဆာယဝအယိတိလျင်ဒုက္ခချမ်းသာလပါပြီ၏ တရောတို့သစ်ပင်အရေးချမ်းသာသည်ထက်ညာတိမာတာပိတုဆွေမျိုးမိဘတို့ဤစာယရိပ်တိဒုက္ခချမ်းသာပါပေ၏တရောတို့ဆွေမျိုးမိဘတို့ဤအရေးချမ်းသာသည်ထက်အာစရိယောဆရာသမားတို့ဤစာယအရေးတိဒုက္ခပို၍ချမ်းသာပါပေ၏တရောတို့ဆရာသမားရိပ်တို့ဤဆရာသမားဤအရေးချမ်းသာသည်ထက် ရိညောဆိုရမင်းတို့၏ဆာယအယိတ်တိဒုက္ခပို၍ချမ်းသာပါပေ၏တရောတော်ဆိုရမင်းတို့၏အယိတ်ချမ်းသာသည်ထက်ဗုဒ္ဓသာမြတ်စွာဘုရားရှင်၏ဆာယရိတ်ဟုဆိုအပ်သောတရားတော်သည်အနေကတံများသောပြအဖြစ်ဒုက္ခချမ်းသာပါပေ၏ဣတိဤသို့အဝေါစကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း